မနေ့ကသမတ္တမအတင်းမှာပါဝင်တဲ့နံပါတ်ဆိုင်ရာဆွမ်းအားတွေတခုကြီးအနေနဲ့ပတိတိဆွမ်းရည်တတိတွေခေါ်ပြခဲ့ပါတယ်အဲ့တော့ရှိမဆဲမှာ ချိန်သားကြိုက်ပြီးတော့စိတ်အားဆိုင်ပြီးတော့သိပြီဆိုလို့ရှိရင်ဖြစ်ဖြစ်သာလာအားဆိုင်မှုကြောင့်ဥတည်ပြီးတော့ထားတဲ့အာယုမိတော့တာပဲဒီအာယုပေါ်ကိုက်နိစ္စဝင်ပြီးဆိုတော့အတိုင်းပါအာယုနဲ့မှနိစ္စဝင်သွားတယ် ဖြစ်ဖြစ်တည်းမမေ့သေးဘူးဆိုတာဖြစ်ပေါ်သမျှရဲ့မမေ့တော့ဘူးရှိရရှိခွင့်အာယုန်ကြီးတန်းစီပြီးတော့သွားတော့နောက်ကတတိကလည်းပဲတန်းစီပြီးတော့မျက်ခြေမပြပါနေတယ်တတိရဲ့စိတ်ဆာလည်းပဲကြီးစီနေတာပဲ အဲဒီတတိယကိစ္စပြီးပြီနေပြီဆိုလို့ရှိရင်ရှိခွေးအောင်နဲ့ရှိမတဲ့စိတ်နဲ့ဉာဏ်ရှင်းဆိုင်ထိတ်တဲ့အခြင်းအရာလေးတွေပေါ်လာတာပဲပေါ်တိုင်းပေါ်တိုင်းမှာလည်းပဲမိမိရဲ့စိတ်ကိုကိလေသာကနေပြီးတော့ဒီတတိယပဲကာကွယ်ဆောက်ရှောက်ထားရတာပဲအဲ့ဒီအခြင်းအရာလည်းပေါ်လာတာပဲ တတိယလက္ခဏာဒုက္ခမြရသနဲ့အချင်းရာပါလေတော့ဒီလိုဖြစ်ရတာဟာတတိဖြစ်ခြင်းအကြောင်းတွေမှာအနည်းဆုံးကြောင့်ကတော့ပေါ်တိုင်းအာယုကောင်းကောင်းဆိုးဆိုးပေါ့ဘာမှတွက်ချက်နေပဲနဲ့ဆွဲမြဲတဲ့မှတ်တမ်းတင်မှုရှိရဆိုင်ရာစားပါလေ အဲဒါအနည်းဆုံးအကြောင်းပေါ့အဲဒီအနည်းဆုံးအကြောင်းမတန့်တင်မှုလေးတွေရှိပြီးတော့အယုံနဲ့ပါခုံခုံချတယ်လို့ပေါ့လေနှစ်ကလေးနှစ်ကလေးနင်းမြုပ်ဝင်ပြီးတော့မလို့စလားဖန်ဆန်ပြီးတော့အယုံနဲ့မှစိတ်နဲ့ထိတ်ထိတ်ကြည့်ပြီးစိတ်ကို စိတ်တွေကကနေပြီးတော့အကာအကွယ်အမြဲတစေပေးထားတော့တယ်ဆွေးနွေးတာရှိနေတဲ့အာရုံမှာစိတ်ကလေးစိုက်ကြနေတော့တာဒါပါပဲအဲဒါမင်းကစံတော်လေးတွေဘယ်လိုစိုင်းတတ်ရှိတယ်စိုင်းရလေးတွေဝိရိယကဘယ်လိုစိုင်းတတ်ရှိတယ်တတိယဘယ်လိုစိုင်းတတ်ရှိတယ်သမာဓိကစိတ်ပြန်ကျင်းသွားရအောင်လို့ စုစုစီစီပြုလုပ်ပြီးရဲဆိုတာပါလေပြောခဲ့ပါလေဟွန်းအဲဒီမှာအာရလာတာလေးကြီးပြီးတော့ပျော်ရွှင်လာတာလေးကြီးပြီးတော့တည်ငြိမ်မှုစိတ်စင်ကြယ်ပြီးတော့တည်ငြိမ်မှုဖြစ်တာလေးတွေပါလေနိတိအာမှုပတိအသေးစားလေးတွေပေါ့လေဒါလေးတွေဖြစ်တာပေါ့လေမနေ့ကပြောပြီးတော့အဆုံးသတ်တော့ပါလေ ဒီကနေ့အလေးထားလုပ်ပြီးတော့အရုံးလေးမှရှိနေရွယ်စုချက်အလေးထားကောင်းလာတော့အရုံးမှရှိနေတည့်ပြီးတော့သဘောပါနေရှိပုံပေါ်အဲ့ဒါဒီလက်ရှိရှိကြရအောင်ပါဘုရားပြည့်စုံမှာထူးခြားလာတာကအတုတ္တယောဂီမှာတော့ရိုးရိုး ပြီးတော့သူ့အာယုံကိုပဲတက်အောင်လို့တဲ့တဲ့ဖတ်နေအောင်လို့ရွယ်စုရတာဟာရွယ်စုနေတဲ့ကြားတွေကချောချောဆက်သွားလို့ကောင်းကောင်းအာယုံကြီးစိတ်တွေရောက်သွားတော့ကောင်းရာကြီးမြင်ကြားရင်နိုင်ရင်စားရင်ဖြစ်နေတာမကျေနပ်စရာတွေတွေးမိလို့ညာဖြစ်ဖြစ်နေတာသူကစိတ်ဆက်ကျင်တာပါလေ အဲ့ဒီလိုစံရွယ်ချက်တွေမရှိတော့ဘူးရှိလာလည်းပဲအဲ့ဒါတွေရှိမှရှိမှဖြစ်တော့ကြာတော့အာရုံမရှိနေတဲ့လာတယ်လေအလေးထားလုပ်ပြီးတော့တဲ့အောင်လို့ရွယ်စုနေရင်ကနေပြီးတော့နောက်တော့အလေးထားကြီးကောင်းလာတယ်ပရိစ္ဆေယဆိုတာအလေးကျင့်ရတယ်ရှင်းရှင်းရွယ်စုမှုတွေဟာနောက်နောက် ရည်စူးမှုတွေအကြောင်းတရားတွေရှိပြီးတော့နောက်နောက်အနုမစိနဲ့တည့်တဲ့သဘောအကျိုးပေါ်တယ်အကျိုးရည်စူးမှုတွေဖြစ်ပေါ်လာတာနောက်ပုံမှန်အလေးကျင့်မှုဟာကျေဝအောင်မြင်မှုကိုဖြစ်စေနိုင်တယ်ဆိုတဲ့အနောက်တိုင်းအဲဒီကောင်နဲ့ပြောဆိုခြင်းနဲ့လည်းကြိုက်ရတာတော့လေ့ကျင့်နေရတာပဲ။ တဲ့တင်လာတယ်။ဘာပဲဖတ်မှမှတ်ရတဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့တဲ့လာတယ်။တက်လာရနေပြီးတော့နောက်တော့ဒီထဲမှာစိတ်ကလေးစိုက်ကြပြီးတော့သဘောခံလို့ရှိတည်သွားတယ်။အဲ့ဒီခါမှာအာရုံနဲ့မှစိတ်တဲ့အောင်ပြုလုပ်ပြီးခုကစိတ်နဲ့သဘာဝတရားနဲ့ငါကစိတ်နေရကနေပြီးတော့အခုတော့အကျွမ်းတွင်ဖြစ်အောင်ပြုလုပ်ပြီးခုကြောင့် စိတ်ဟာတဘာဝကိုတဘာဝကြီးလာလာဆိုင်လာတယ်တဘာဝတရားတွေလည်းအကျွမ်းတွင်ရှိလာတယ်အကျွမ်းတွင်ဖြစ်စာရှိလာတယ်ပေါ့လေအဲလိုစိတ်နဲ့တဘာဝတရားနဲ့ကျွမ်းတွင်ဖြစ်စာရှိပါတယ်ဘုရားခွင့်ရည်လေလို့ဆိုတော့ဝိတ္တရဲ့ဆွေရည်တစ်ဖက်ကလည်းမိစ္ဆာဝိတ္တတေသူကကာဝယ်ပြီးတယ် အခြားတစ်ခါကလည်းရင့်ကျက်လာပြီဆိုလို့ရှိရင်စိတ်နဲ့သဘာဝတရားနဲ့အကျဉ်းတွေရှောင်နေပြုလုပ်ပြီးတယ်ဒီလိုအမှုဆင်ရဆိုလို့ရှိရင်စိတ်ဟာယောက်ျားမိန်းမတိတိကျဖြစ်စီဟာအာယုန်မိတ်ကိုပါပဲကျင်းနေတာပဲပုံသဏ္ဍာန်ဒီပေါ်ပါပဲကျင်းနေတာပဲ အချင်းအရာရဲ့ပြညတ်တွေကိုဘာပဲစိတ်ကတင်းနေတာလဲအဲ့ဒါတွေကဖုံထားတော့တကယ်သဘာဝကိုမထင်နိုင်ဘူးမြင်ဆိုင်အခုတော့အဲ့ဒီဘုဒ္ဓနာပြညတ်ဘာကရပြညတ်တရားပေါ်တယ်အဲ့ဒါကမဖုံနိုင်တော့ဘူးအဲ့ဒါကြီးခွာကြသွားတယ်အထူးသဖြင့်ဒီကညပိုင်းတော့ရောက်တဲ့အခါမျိုးပါဆိုရင်တိတ်ကိုခွာကြသွားတယ်တရေနဲ့ကိုယ်ဆုံးပြတ်ပြတ်ပုံတွေတွေ့တဲ့အခါ လက်ရှိကောင်းပုံသနာဆိုတာမရှိတော့ဘူးတတဝဆိုတဲ့အချင်းရဆိုတာလည်းမရှိတော့ဘူးယောက်ျားမိန်းမဆိုတဲ့ပုံသနာဒါလည်းမရှိတော့ဘူးသဘောတက်တဲ့ပဲဒီပိုင်ရောက်တဲ့ခါကျတော့အလွန်ထင်ရှားပါတယ်စိတ်နဲ့သဘာဝတရားနဲ့အလွန်ကြီးကိုပဲအကျွမ်းကျင်ရှိသွားတယ်အဲ့လိုကျွမ်းကျင်ရှိရတာဟာဘုနာအောင်နဲ့မရှိရဲ့ ရွယ်ကျူးတဲ့တော့တက်အောင်ပြုလုပ်ပြီးတော့ဝိတ္တရဲ့ဆိုင်တတိတွေကဖြစ်လာတာ။ဘုနာကောင်းပါလေ။ဖြည်းဖြည်းလေးလည်းဆက်ရတာလည်းမှားရတာ။အဲဒီခါမျိုးမှာသဘာဝတရားကြီးသိလာတာပဲ။သိတာကတော့ပညာကသိတာပါပဲ။ဟွန်း။စိတ်ကူးနဲ့သိတာမဟုတ်ဘူး။ဆရာကပြောလို့သိတာမဟုတ်ဘူး။စာကပြောလို့သိတာမဟုတ်ဘူး။ အတ္တပစ္စိခါကိုလေကိုယ်တိုင်ပေါ့လေရှုဟလို့သိလာတဲ့သဘောမှန်မှန်ပြန်ပြန်သိလာတဲ့သဘောပဲဒီအာရုံနဲ့မှစိတ်နဲ့တဲ့ပြီးတော့ပြင်းပြင်းဖြစ်တော့အောင်ပြုလုပ်နေတာသမသမသင်္ကပ္ပဆိုပါတယ်အမှန်တိုင်းသိကြည့်သွားတာကသမာဓိရှိခေါ်ပါတယ်အဲဒီတရားနှမျိုးကိုပညာခန္ဓာအတိပညာအုပ်စုလို့ဆိုပါတယ်အတိပညာဒီပေါ်ထွက်လာပြီ အဲပေါ်ထွက်လာလို့ရှိရင်ကိလေသာလောကစတခဏတခဏပြုတ်သွားတယ်ကိလေသာယုကအစတခဏတခဏပြတ်သွားတယ်အတိပညာပေါ်ထွက်လာတာဟာအလုံးကောင်းပါတယ်ဒီကတော့အဲဒီအတိပညာပေါ်ထွက်လာတယ်ဆိုတာအမှတ်မှရှင်တော့အတိပညာပေါ်ပေါ်ထွက်နိုင်တယ်လို့ဒီမှာအဲဒီလက်တွေ့ပုံစံလေးနဲ့တော့ရှင်းရပါမယ် ကိုယ်ရေးအာယုံကိုမလွတ်တမ်းမှတ်နိုင်အောင်ဆိုပြီးတော့ပုံမှန်အားစိတ်တဲ့သဘောရှုပ်ွေးအာရုံရှုပ်တဲ့စိတ်ရောက်သွားအောင်လို့ကြောက်ကြောက်ကြကြနဲ့တိုးအားပေးတဲ့သဘောအဲဒါကိုဝိရိယလို့ခေါ်ပါတယ်မမှန်ကန်ကန်ကြောက်ရွံ့စိတ်တာဘလို့သူ့ကိုသမဝါယာမလို့ခေါ်ပါတယ်မင်္ဂလာဆိုအားစိတ်ခြင်း အဲဒီမင်္ဂလာကိုအသက်ခြင်းဟာဆင်းရဲရင်းရတို့ရောက်ကြောင်းအကျင့်လမ်းကြောင်းစိတ်ပိုင်းတစ်ခုပဲ။ဆောင်းလို့သူ့ကိုသမာဝါယမမက်ခင်လို့ဆိုပါတယ်။ဒီကံလာကြောင်းရဆိုင်ပြီးလို့ရှိရင်အဲကြောင်းရဆိုင်ပြီးတော့ကိလေသာလက်မခံပယ်ခံတဲ့သဘော။တနည်းအားဖြင့်ကိလေသာလမ်းကြောင်းပိတ်ဆိုပြီးတော့ ဘာဝနာကုသိုလ်လမ်းကြောင်းကြီးပွတ်ဆွဲသွားအောင်သူကချစ်လို့ပြတတ်တယ်။လမ်းရှင်းပြတဲ့သဘောမျိုးပါပဲ။ဒါကုသိုလ်လမ်းကြောင်းကြီးပွတ်ဆွဲလာတော့တတိဥရှိတဲ့သတ်ရှင်းတဲ့ကုသိုလ်လမ်းကြောင်းကြီးပေါ်တိုင်းအာရုံမလို့တတ်မှတ်နိုင်တဲ့တတိပေါ့တတိဥရှိတဲ့ကုသိုလ်ကြီးဖြစ်လာတယ်ကုသိုလ်။အဲဒီတော့မှပါတဲ့တတိကစိတ်ရှင်ညီညွတ်မှုရအောင်သူကကာကွယ်ပေးထားတယ်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 စောင့်ရှောက်အပိတ်ဆိုကောင်းလို့ရှိရင်လုံဆုံးလာပါပဲကုတိဖြစ်တာပါပဲဒီတစ်ချက်တတိယရှိတာတစ်ချက်လုံးနှစ်ချက်မှနှစ်ချက်လုံးဆယ်ချက်မှရင်ဆယ်ချက်လုံးပေါ့လေအချိန်မုံများစွာအချိန်မုံများစွာလုံးနေတာပဲဒါတော့လုံးနေတဲ့ဆိုလို့ရှိရင်အနောက်ကျင်းနေဆိုတဲ့သဘော ချုပ်ချယ်ပြီးတော့ဆင်းနေဆိုတဲ့သဘောလေးသိရောက်သွားတာပါပဲအဲ့ဒါမုတ်တိလို့ခေါ်ပါတယ်သိရပြီဝိမုတ်တိလို့ခေါ်ပါတယ်ဒီမှာအချုပ်ချယ်ကလုံးရောက်ဘူးတဲ့ကိုယ်စဉ်ကာလကဒီလိုလောက်အောင်မသိတော့သိတာတွေလည်းလမ်းကြောင်းကြီးပွင့်ထွက်နေတာပဲอืมတတိထားမှမသိတော့စိတ်စေဉာဏ်ကိုဝင်ရအောင် အကာအကွယ်မရှိတော့ဥဒ္ဓဟောဝင်နေတာပဲမိငါကဝင်လိုက်ကြားရနာရဆရာဖြစ်ရသည်အကုန်လုံးခါရတို့ရဖို့သူဝင်နေတာသူတော့ပိတ်ဆိုထားတော့ဘုရားမဝင်ဘူးလုံးလုံးချုံချုံဖြစ်နေတာပဲလုံးလုံးချုံချုံနေရတဲ့အခါမှာအေးချမ်းတာပဲနောက်ချက်ပြီးပြီးတော့အေးချမ်းမှုဆိုတာဖြစ်တာပဲတော့ဟာဒီကောက်နေလို့ရှိရဲ့ လောဘဝင်ပြီးတော့လှုပ်ရှားတာမရှိဒေါသတွေဝင်ပြီးတော့လှုပ်ရှားတာမရှိပါဘူးလောဘတွေဝင်ပြီးတော့တမြုပ်မြုပ်နဲ့ပေါ်လေစိတ်လှုပ်ရှားတာငြိမ့်နေတယ်ဒေါသကဝင်ပြီးတော့တလုံးလုံးနဲ့ပေါ်လေအဲ့ဒါလည်းငြိမ့်နေတယ်အဲ့ဒါသတိခေါ်တာပဲအဲ့ဒီတတိကတတိကအချိန်ပိုင်းချိန်ပိုင်းသတိလေးတွေရအောင်စူးစမ်းတာပဲအဲ့ဒါလေးတွေရပါကြရလို့သူ့ပြီးဆောင်းပြီးဆိုလို့ရှိရင် တကယ်အေးချမ်းတဲ့ဆန္ဒရရှိသွားပါပါပဲအဲ့ဒီလိုဆန္ဒလေးတွေရှိရတာဟာကာမဂုဏ်ဆန္ဒရဲ့အခါကောင်းရစွာတာတဲ့ဆန္ဒရခြင်းအရင်းခံတွေပဲတကယ်ချမ်းသာစေရလို့ရှိရင်စိတ်ကံနဲ့မလတ်ပေါ့လေဆန္ဒလေးကြီးရတော့အောင်အခုလိုရှိမှရပါတယ်အဲ့ဒီရှိမှတဲ့နေရာမှာဝိရိယစတိသမာဓိဆိုတာပေါ့လေ ဝိရိယတော့သမာဝိမမိတ်ကိုခေါ်ပါတယ်တတိယတော့သမာသတိမိတ်ကိုခေါ်ပါတယ်စိတ်စိတ်ကြသွားတာကတော့သမာသမာဓိမိတ်ကိုခေါ်ပါတယ်အဲ့ဒီမိတ်ရှင်၃ပါးသမာဓိမိတ်ရှင်၃ပါးလို့ခေါ်ပါတယ်တော့သူဖြစ်နေတဲ့အခါမှာစိတ်ထဲမှာဖြစ်နေတဲ့စိတ်ဒီသားကြီးဖြစ်ခွင့်မရဘူးဖြစ်ခွင့်မရတော့ဘယ်နဲ့အလိုလိုပယ်ပြီးသားအလိုလိုကင်းရစနေပါတယ်တော့ ဒီတော့သမာဓိဌာနနဲ့သမာဓိအုပ်စုတွေကစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေရှင်းတယ်။အဲဒီမှာကြည့်တဲ့တက်ပြီးတော့သဘောမှလည်းကြည့်တဲ့အခါကျတော့ကိလေသာမကဘူးကိလေသာမျိုးပါပြတ်သွားတယ်ကိလေသာကိုအငုပ်ပါပြုတ်ဆက်သွားတယ်။အလတ်စားနဲ့အနုစားစိတ်သာရောဒီပါ။အဲဒါကြီးမြင်နေရတယ်။ဘုလိုဝိရိယနဲ့ အားစိတ်မပေးဘူးဆိုလို့ရှိရင်ရှုခွေးအာဝါရှုဝတ္တစီရောက်သွားအောင်ပုံမှန်သုံးအားမရှိဘူးဆိုလို့ရှိရင်အလွဲသွားပြီးတော့ကျေးကျင်းတာတွေဖြစ်လာတယ်။ဉာဏ်မှုအကုသိုလ်တရားတွေကြံရဲကြောရဲကြည့်ရဲအဲ့လိုဖြစ်သွားခဲ့တယ်။ဆိုတော့အဲ့ဒီလိုမဖြစ်ရအောင်ဆိုပြီးတော့ဟိုဘက်ကဉာဏ်မှုလမ်းကြောင်းပိတ်ဆိုပြီးတော့ကုသိုလ်လမ်းကြောင်းတွေ ဖြစ်ရေးမှာပေါ့လေဝိရိယခေါ်တဲ့သမာအားရဲတဲ့ဟုတ်ရဖြစ်လာအားကောင်းလာတာသူနောက်ကတတိလည်းပါလာတော့စိတ်စဉ်ကိလေသာဝေယကိုကာကွယ်ထားတာကာကွယ်ပြီးကောက်နေတာဒီခါမှာလောဘဒေါသစတဲ့ကိလေသာတွေနဲ့လှုပ်ရှားမှုရှိပဲနဲ့ညီတက်နေတာသမာဓိဖြစ်လာတာပါဟုတ်ပြေယုထနာကိလေသာတွေ လှုပ်ရှားခွင့်မရပဲနဲ့ငြိမ်းနေတာစိတ်ရှင်ကျလာတယ်လို့ဆိုရပါတော့အဲ့ဒီပုံမှာတခါအောင်နေမစိတ်နဲ့တက်ပြီးတော့သဘောမှန်လေးတွေကြည့်သွားပြီဆိုလို့ရှိရင်ကိလေသာမျိုးပါအဝုတ်ပါပြတ်သွားပြုတ်သွားတယ်ဆိုတော့စာပြီးတော့အချိုးကျသွားတယ်တက်လို့ဖြစ်ရတာဟာအတ္တသမ္မာပဏိတိလို့ခေါ်ပါတယ်အတ္တမိမိရဲ့စိတ်ကို မိမိရဲ့စိတ်ဖြစ်စဉ်ကိုတမ္မာနိလန်းရသပနထားခြင်းနဲ့ဒီကအောင်ထားရပါတယ်အတ္တသမပုဏ္ဏိတိမိမိရဲ့စိတ်စဉ်ကိုနိလန်းရအခုလိုတိစ္ဆာနည်းနဲ့ထားခြင်းထားတဲ့စိတ်စဉ်ဟာချိုးကြလာတဲ့စိတ်စဉ်ကျလာတယ်။ဆန့်ကျင်တဲ့စိတ်စဉ်လေးရေးပြီးတော့ကြကြလာဖြစ်လာတဲ့စိတ်စဉ် စိတ်ရှင်ကြလာသလားဒါကစိတ်ရှင်ကြီးကြလာလို့ရှိရင်ခန္ဓာဒေါသအလိုလိုက်ပြီးတော့ကိုဟုတ်ကြည့်လို့တော့ရှိနေတော့ဘူးလောဘအလိုလိုက်ပြီးတော့လည်းပဲကိုဟုတ်ကျွလွန်တာရှိနေတော့ဘူးကိုဟုတ်ကျွလွန်တာလောဘဒေါသအလိုလိုက်ပြီးတော့ကျွလွန်မရှိသလို မိုက်ကန်းကန်းနဲ့ပေါ့လေကိုယ်လှုပ်မှုတွေပေါ့လေအဲ့ဒါကြည့်လို့မှလည်းရှိနေတော့ဘူးကိုယ်ကလှုပ်မှုစိတ်မှုတွေကြည့်လို့မရှိမရှိတယ်လို့ပေါ့လေအရာပြောတာတွေပေါ့လေမမမကန်ပြောတာတွေပြီးတော့ရတဲ့စကားပေါ့လေရန်စကားပြောတာတွေစဉ္ညာနာပြောဆိုတာတွေအနှိမ့်တဲ့စကားတွေပြောဆိုတာတွေပေါ့ဒါတွေလည်းရှိနေတော့ဘူး ကိုယ်နဲ့လှုပ်ကိုလည်းပဲအလိုလိုထိတ်ဆုံးပြီးသားဖြစ်သွားတယ်။ဘာမှသူ့အထိတ်ဆုံးပြီးထိတ်ဆုံးဖို့လိုတော့အဲစိတ်ရှင်ကြလာရုပ်တွင်ကဆိုတာဒါပြောတာပဲစိတ်ရှင်ကြလာလို့ရှိရင်ရုပ်တွင်ကလည်းပဲချိုးချအဖိုးတည်တာပါပဲတဲ့။ဒါလို့အတ္တသမပတိကြီးဆံမှာပြောခဲ့ပါတယ်။စိတ်နေရာကြပုံမှန်လို့ရှိရင် ကိုယ်မူရလည်းကောင်းတတ်ပါတယ်နှုတ်ပြောရင်လည်းပဲချောဖို့တတ်ပါတယ်လို့ပြောခဲ့ပါတယ်စိတ်အနေထားမှန်ဖို့ပြုလုပ်တဲ့သဘောပဲကွာစိတ်ရှင်ကျမ်းသာအောင်ပြုလုပ်တဲ့သဘောပဲကွာစိတ်အရေးကြီးပါတယ်ကိုယ်စိတ်ကိုပြုမြင်တာပါပဲတနည်းအားဖြင့်လည်းပဲလူတွေဆိုလို့ရှိရင်ယောဂီမျိုးသားမျိုးသမီးတွေဆိုလို့ရှိရင်သောက်တိသောက်သိမ်းတဲ့သီလမကျိုးမကျိုးဘူးဆိုလို့ရှိရင် ဒါသီလကြီးပြည့်စုံနေတယ်ဆိုတော့ညာတော်တွေလည်းဘလိုကောင်းကြောကောင်းလည်းပြည့်ညက်ချက်တွေကပေါ့လေရှောင်ကျဉ်နေတယ်ဆိုလို့ရှိရင်ဒါသီလဝိတ္တကြီးဖြစ်နေတာပဲသီလဝိတ္တကြီးရှိနေတဲ့အခါမှာကျူးလွန်စော်ကားတဲ့အလော့အလွန်ကျမ်းတဲ့ဥဒိကမကိရိတာကြီးလည်းပဲကျင်းနေတာပဲဒီခိုက်တမှာပြောကြရှိလို့ရှိရင်လည်းမှန်မှန်ကန်ကန်ပြောတယ် မိဖြစ်ဆိုပြီးစကားပြောတယ်ချစ်ကြည်စကားစိတ်ဆိုင်စကားပြောတယ်ချိုးတိုင်းသိစွာပြောတယ်အကျိုးရှိတဲ့စကားပြောတယ်ယောဂီရဲ့မဆတ်တဲ့အရာတွေဆိုဘာမှပြောနှုတ်ပိုင်းဆိုင်ရာလည်းပဲသင်ပြနေတယ်ချောဖို့နေတယ်ဒီလိုလည်းပဲတတ်ဖို့ကျင်းတယ်ခိုးမှုကျင်းတယ်မိစ္ဆာကကာမမှုတွေမဟုတ်ဘူးကိုယ်ပိုင်တဲ့ဟာကိုရှောင်ထားတယ်ဆိုတော့ ပရမစရိယပေါ့အတ္တမစရိယသိက္ခာပုဒ်ကိုရှောင်ကြဉ်ပြီးတော့ပရမစရိယကိုရှင်းနေတာကိုယ်ပိုင်ဆိုင်ရာလည်းတိတ်ကိုရှင်းကျင်းနေတာဓမ္မရောလည်းမှန်တယ်ဆိုတော့သမာအာဇီဝလည်းဆိုနေတာဒီနည်းနဲ့ပဲမှန်စွာပြောမှန်စွာလုပ်နဲ့မှန်စွာအတ္တမဝါကြောင့်ဖြစ်နေတယ်ဆိုတော့ဒီကဆိုင်ရာကြီးအပြည့်စုံနေသီလတွေပြည့်စုံတော့ဝိသိကမကိလေသာတွေကို နေရင်းဖြစ်ပြီးတော့သမာဓိပြည့်စုံလို့စိတ်ထဲမှာဖြစ်နေတဲ့စိတ်ဓာတ်ကြီးဖြစ်ခွင့်မရအတိတ်တရားတွေဖြစ်တဲ့အခါကျတော့စိတ်ဓာတ်မျိုးပါပြောသွားတယ်လူကျူးစုပွဲမျိုးမပြည့်30ကိလေသာဆိုတော့ဒီလသမာဓိပညာတတ်ရ3လိခါဆိုတာအဲ့ဒီ3မျိုးကိုလူကျူးရဲ့ဥဒိကမကိလေသာကိုသီလနဲ့ရှင်းရမယ်အလယ်ပိုင်းပရိယုဌာနစု စိတ်ထဲမှာတောင်းရတဲ့စိတ်တွေကိုသမာဓိနဲ့နှိမ့်နေရမယ်။ကာကွယ်ဆောက်ရှောက်ရမယ်။မြုပ်ကိရိတာကိုတော့ဥပဒနာပညာတရားမှတစ်ဆင့်ဆက်ပြီးတော့အရိယာပညာနဲ့ဟောတယ်နှိမ့်နေအပြတ်ရှင်းရင်းကြအောင်ပြုလုပ်ရမယ်ဆိုတာပါလေ။သူခိရိတာနဲ့သူပယ်ကြောင်းသီလသမာဓိပညာအရှင်တရားတွေဒီမှာစုံသွားပြီ။ဒါကကောင်းတာပဲ။ သီလသမာဓိပညာစရသုံးသိပ္ပံအနာနေစိတ်ကြိုက်အောင်ပြီးကြောက်ရွံ့မဖြစ်ပါဆိုတာပေါ့လေအတ္တသမပဏိတိစိတ်တင်ကြလာတာလည်းပဲရုပ်ရှင်ကုံမူရနှုတ်မူရလည်းပဲအဆိုးကြသွားတယ်ဆိုတော့မြင့်ရှင်ရှင်ဘအရှင်တရားဟာလည်းပဲအလိုလိုဒီတော့မှပါတော့ပါတယ်အခုအားဖြင့်ယုံနာတဘာဝကိုကြည့်နေမှုကအစအရှင်းရှင်းရှင်းရှင်းအတိအကျရေးဖြစ်တော့ပါပါပဲ။ လူပိုင်းဆိုင်ရာကရှောင်ရှားတဲ့နေရာတွေရှောင်ရှားပြီးတော့ရုပ်ဆင်းရဲမှုမရှိရအောင်ပေါ့လေရှောင်ခြင်းကရှောင်ရတယ်လူအပ်တဲ့အရာတွေလည်းပဲရုပ်ထဲမှာလူအပ်တယ်လို့ထည့်ပေးရတယ်ဆုံးဖို့ဒါမှရုပ်ပိုင်းဆိုင်ရာစမ်းပါရရပါတယ် စိတ်ပိုင်းဆိုင်ရာမှာလည်းဒီလိုပါပဲရှောင်ရှားတဲ့အရာတွေရှောင်ရှားဆောင်ပွားလိုက်လာတဲ့အရာတွေလည်းပဲထည့်သွင်းပြရပါတယ်ရှောင်ရှားတဲ့အရာတွေကတော့ခုနစောစောပိုင်းကပြောခဲ့တဲ့အကျအလအနုမြင်ရမှုတွေပါပဲကိလေသာတွေပေါ့ပထမဥဒိကမကိလေသာလူကျစော်ကားတာပေါ့အမှန်စောက်ချောင်းတဲ့ ကပယောဂဇူကြီးတွေလိုပါလေပလိယောဂလိုကြောင်ယောဂလိုလိုပါလေအဆုတ်ယောဂလိုလိုနောက်ရည်ကိုအခုကလာဆိုလို့ရှိရင်အေယောဂပါလဲဝချက်သူ့ကွေးယောဂဆိုတဲ့ဒါမျိုးတွေရှိပါတယ်ဒီယောဂတွေပေါ့ကုသလွယ်တဲ့တည်လွယ်တဲ့ကြောက်တဲ့ကောင်းဆုံးယောဂတွေပေါ့လေဒါမျိုးအဲ့ဒီကမဆိုးလာပြီလေလို့ယောဂရပြီဆိုလို့ရှိရင်တစ်ချိန်ပြီးယောဂရပြီးတော့ သိခင်လောက်တဲ့အလဆာယောဂမျိုးပေါ့ဟုတ်အဲဒါမျိုးကတော့အဲသမျိုးရှိပါသေးတယ်နောက်ယောဂရဲ့မျိုးစိတ်ယောဂအမြင်ရင်းပေါ့ယောဂဖြစ်ခြင်းအကြောင်းအမြင်ရင်းတွေမျိုးလေးတွေပေါ့ဒီလိုကလေးတွေပေါ့အဲဒါလေးရှိပါတယ်ကမ္ဘာအနာကြီးတွေတော့ကမ္ဘာပေါ်မှာဖြစ်လာပြီဆိုလို့ရှိရင်တဏှာမှာဖြစ်တဲ့အခါ နိစ္စရာတွေအစာပါလေလျှောက်ကြတယ်ဒီခါမှာကပ္ပစိတ်သိပ္ပံပညာရှင်ပါရဂူကြီးတွေကပေါ့လေယောဂအနည်းငယ်တွေကိုရှာဖွေပြီးတော့ကြောက်စီတဲ့ကုသတဲ့နည်းကိုရှာဖွေလို့ရတယ်ဒီကဘာဒီကဘာသားတွေအကုသိုလ်ဖြစ်တယ်နော်အခုချက်လည်းပြီးတော့တေလည်းကြောက်ရတဲ့ကြောက်စရာကောင်းလို့ယောဂါတွေကိုတော့ ကုစားရတာတဲ့ရှောင်ရတဲ့ရတာပုံကောင်းလာပဲဒီလိုယောဂဖြစ်တဲ့ဒီယောဂရောက်နေတဲ့ဒီမတော်တဲ့ကိုယ်တော်ကိုရှောင်တိတ်နေရတယ်ဇာလူဝါကကဗ္ဗနာအကြောက်ကြအကောင်းဆုံးကျุလို့ဆိုကားတာပါကိုလည်းပဲလူတိတ်ကကြသူတစ်ပါးလည်းကိုယ်အတွက်နဲ့ထိခိုက်နေလာပြီးတော့ကုသလွယ်တဲ့ကျန်တန်ဆုံးကုသိကမှာဖြစ်နေတာတွေကိုတော့ဒါကြီးမလုပ်ပါဘူးဆိုပြီးတော့ ဝေရမဏိဆိုတာပေါ့လေရှောင်ရှောင်ရှင်ပါလိမ့်ဆိုတာဆောက်ကြည့်ပြီးတော့ရှောင်တိတ်ပြရတယ်ဒီကတော့ရှောင်တိတ်ပြမှရတယ်သူလည်းမဆိုးတဲ့ယောဂမျိုးကိုတော့ကျူရင်ကာကွယ်ပေးရတယ်ကုစားရတယ်စာရင်းရှိပါတယ်တော့ဒီလိုယောဂမကြည့်မသိသေးရှိပါတယ်တော့အဲဒါကြီးကျူရင်ကာကွယ် ယောဂဖြစ်မှပြရတာလေအကျိုးရင်းကာဝေးရတာကောင်းတယ်ဖြစ်လာလို့ရှိရင်လည်းအများဆုံးကုသပြရတာတော့သူစိတ်ထဲမှာဖြစ်နေတဲ့ပြယုဒ္ဓနာကိလေသာတွေကိုတော့တတိဆာနဲ့မဖြစ်ခင်လည်းအကျိုးရင်းကာဝေးရတယ်ဖြစ်တိုင်းမှရှိဆိုတော့ကိုယ်ရဲ့လည်းငင်းပေါ်လာတဲ့အာရုံလေးတွေပေါ်သေးပါပေါ့လေချိန်လာတဲ့ဆရာဆက်ပြီးတော့ဆွဲမဲ့သွားရှိပြီးတော့စိတ်ကူဒီတော့မှဆူဆီးပေးနေရတာအဲ့ဒီနည်းနဲ့ကာကွယ်ရပါတယ် ကာကွယ်တဲ့ကြောင်းလေးကဖြစ်လာပြီဆိုလို့ရှိရင်ရှုမှတ်ပြီးတော့ကုစားပြရတယ်ကွာကာကွယ်တဲ့ကုစားတဲ့ကာကွယ်တဲ့ကုစားတဲ့အဲ့ဒါပြယုထနာကြိတာတွေဟုတ်အနုစာယောဂါကိုတော့မျိုးပြစ်ပြီးပါမျိုးယောဂါတွေကိုတော့ယောဂါမျိုးတွေကိုတော့နှိမ့်နှိမ့်ပြရပါတယ်ဥမာတုံပြီးပြီးတော့ဖြားနေတာဘုရားရအောင်ကြီးအဖြားရှိတဲ့နေရာမှာသွားနေဖို့လာရှိတာပဲ ရှောက်ဖို့မနေ့ကလည်းရှားလာပြီဆိုတုံကြီးရှားနေလို့ရှိရင်တော့ဒါဒီရှားမြင်ရရှောက်လို့ကုစားကုစားလို့စိတ်ချကြကြမှန်သွားပြီဆိုလို့ရှိရင်တော့သူ့မှာနေရရှာရှာတယ်တွေးရှာရှာတယ်ဆိုတော့အရှာတက်နေတယ်ဆိုရင်အရှာမျိုးကိုပြတ်သေးဘူးအဲဒီအရှာမျိုးပြတ်သွားအောင် ရှင်းပြသိစားရတယ်ပထမတော့တုံ့ပြီးနေတဲ့ရှားကိုနှိမ့်နေကြတာပါလေတော်တော်အားသေးတော့ပြီနောက်အရက်သက်စီစားလိုက်လို့ရက်သက်စီကမတိုက်တော့ဘူးဆိုလို့ရှိရင်တော့အဖျားပြပြီးပေါ့အဖျားကိုတည်ပြီးပေါ့အဲ့ဒီလိုပဲနှိမ့်နေပြီးတော့ကုစားရပါတယ်အပြတ်ရှင်းပြီးလည်းကုစားရပါတယ်ဒါလိုပါပဲမျိုးကိစ္စတွေကိုလည်းပဲအခုတိပ္ပံ နီးနဲ့ပေါ့လေအတိပညာနဲ့ပညာသိက္ခာနဲ့ပေါ့လေနှိမ့်နေရပါနှိမ့်နေဆိုတော့အားနဲ့အောင်လုပ်တာပါပဲအားနဲ့အောင်လုပ်တော့အားနဲ့သွားပြီဆိုလို့ရှိရင်အရိယာမဲ့ဖြစ်လာတဲ့အခါမှာအပြတ်ရှင်းလိုက်တော့တာပဲအရိယာဘုဖြစ်လာတဲ့အခါမှာငြိမ့်ကြအောင်လုပ်လိုက်တာပါပဲနေနေနဲ့အပြတ်ရှင်းနဲ့ငြိမ့်ကြအောင်ဘယ်တော့မှလာပြန်လာလို့ရှိရင်လာရအောင်အပြတ်ရှင်းနဲ့လုပ်လိုက်လို့ရှိရင် ခုနအဖြတ်ဆက်ကြီးဆောက်တဲ့အခါမှာအရှားဘူးကြီးတည်သွားပြီဆိုရင်ရှားမလာတော့ဘူးပေါ့လေဖြည့်တင်သွားပြီပေါ့အဲဒီလိုသုံးခြင်းနဲ့လုပ်ရပါတယ်သဘာမဟာယောဂပိုးတွေကြောင့်အကြီးအကျယ်ယောဂတွေဖြစ်တာလေဒီတော့စိတ်တ္တပညာရှင်ကြီးတွေကကိုယ်ထဲမှာဒုက္ခပေးရတဲ့ပိုးတွေကိုပေါ့လေနှိမ့်နှင်းဖြစ်ပြီးတဲ့ရှိဝတ္တသာတိပေါ်စားတယ် ကုသတဲ့နည်းတွေလည်းပဲရှာဖွေရတယ်။စက်တကြည့်လို့အောင်မြင်ပြီဆိုလို့ရှိရင်ကိုယ်ထဲမှာဒုက္ခပြေရတဲ့ပိုးတွေနေနေဖြစ်ရှိမှုရာအတွက်ခန္ဓာကိုယ်အကျိုးပြုတဲ့ပိုးတွေပါတဲ့သေဝတ္တစာတွေစားရတာ။စားတဲ့အခါနေနေလေးလေးစားရတာ။ပုံမှန်စားရတာ၊ဖြစ်အောင်စားရတာ။မထိတိအရှင်းမစားဘူးစားကြလည်းမထိတိစားပြီဆိုလို့ရှိရင် ယောဂပိုးကမတည်ဘူးယောဂပိုးတည်အောင်ဖို့ထိထိနေစားတာပုံကလည်းမရှိဘူးစားတဲ့ကလည်းမထိထိပေါ့လေအဲဒီလိုဆေးအကျိုးကြည့်ပြီးတော့ဆေးကိုလည်းတံပိုးမထားဘူးပို့ဖို့ရော့ရော့ပေါ်လေအဲဒီလိုဆေးစားအကုသခံလို့ရှိရင်ယောဂကမကြဘူးဒါတော့ဒီဆေးကရိုးသွားရောရိုးသွားပြီဆိုလို့ရှိရင် chronic ယောဂဖြစ်တော့တာပါတော့ယောဂီရဲ့ဒီတိုင်းနဲ့ဒီလိုသွားပြီးပညာဖြည့်သုံးလက်ကိုသူ့ငယ်လေးဒီပုံမှန်စားရပါတယ်အထူးကတော့ပေါ်တိုင်းအာရုံကိုပေါ်ရမှာမလွတ်တတ်မှတ်ပြီးတော့ကြည့်တည်နေတာစိတ်စဉ်ကျလာလို့ရှိရင်စိတ်ထဲမှာဖြစ်နေတဲ့ကိလေသာပိုးတွေလည်းပဲသူ့ကိုနှိမ့်နှိမ့်ဖြစ်ပြီးတဲ့စိတ်ပိုင်းဆိုင်ရာဘာဝနာတွေထည့်ပြီးတယ်လေ ဝိရိယတတိကမာရီပညာအာယုန်မှာရှိတဲ့ကျဲ့မှုအတိပညာရှိမှုပါဒါတွေဆက်ကြည့်တာနေနေနေတာจิตတိုက်တဲ့တိုင်းမှာပါလေအလျေရနေအောင်လို့ရှုမှတ်တယ်ကိုသိကြည့်ကြည့်နေတယ်ကလည်းတွေးတယ်ကလည်းတွေးပါလေတချို့ဗာလဲဘယ်လိုလဲဘာကြောင့်လဲဆိုတာအတွေးတွေကိုပူဇော်ပြလိုက်လို့ရှိရင်10မိနစ်တွေးလိုက်လို့ရှိရင်10မိနစ်စာပေါ်လေလတ်သွားတာပဲဆေးက ရှင်းတဲ့နောက်မထက်တော့ဘူးဒီမှာစိတ်ဘက်လက်အောင်စားတဲ့အနေအထားမျိုးမဟုတ်တော့ဘူးဒီမှာပြတ်သွားလတ်သွားပြီအဲဒီကပြတ်ပေါင်းလက်ပေါင်းများပြီဆိုလို့ရှိရင်တော့ဒီစိတ်ကမတိုးတော့ဘူးသူ့ဖို့တော့အလကားဖြစ်သွားပြီအဲဒါက chronic ဖြစ်တာပဲဒီမှာဒါလိုပါပဲယောဂီကလည်းပဲမှတ်တဲ့ခါလဲမှတ်လိုက်ငေးခါလဲငေးလိုက်တွေးတယ်လဲတွေးလိုက်ပါလေပြုံးလဲခြားလိုက်ခြိုင်လိုက်ဆိုတာမယုံကလေးပေါ့လေ ပေါ်တိုင်းအာယုံမှတ်ရမယ်ဆိုမှတ်ခြင်းအားဖြင့်ဒီလိုသမားကြီးပညာရှိသုံးလက်ကိုထိရောက်ပြဝဲရမယ်ဆိုရတာပြထားရတာနဲ့ရှိလည်းမอยู่သေးဘူးကိုယ်ကိုယ်လည်းမอยู่သေးဘူးရှိကြဖြစ်တဲ့ဘုရားဘဝလည်းမယုံကြည်ဘူးဆိုလို့ရှိရင်တော့ဒီယောဂီကတော့ခရောနစ်ဖြစ်တာပဲအဲတော့လာယောဂီကိုအထုတ်တဲ့အခါမှာခရောနစ်မဖြစ်ဖို့အတွက်ယောဂီခရောနစ်ဖြစ်ဖို့အတွက်တော့အရေးကြီးတယ်ဆိုတော့ကောင်းသားလည်းပြီးတော့ပေါ့လေ ညင်ကြတဲ့အတိုင်းစက္ကန့်တိုင်းမလောက်ပါဘူးတိပ္ပဌာန်အကျိုးကိုဒီလာလည်းဒီလိုမြတ်လို့တဘိုးထားတဲ့စိတ်အပြည့်လည်းပါလို့ခြေကိုပုံမှန်ကြည့်ရအောင်ညီဝဲကြပါလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးကလည်းပါတယ်